ခန်းကြီး29အငယ်1မှ9တက်ကြီးဆယ်ကူဒသမလ31ရက်နေ့တွင်သာရဖျား၏နှုတ်ကပတ်တော်သည်ငါစီတို့ရောက်လာ၍အချင်းလူသားတင်းသည်အဂုတ်ထုရှင်ပြန်ဖာရမင်းတစ်ဖက်၌မျက်နာထား၍သူနှင့်အဂုရုပြည်တစ်ပြည်လုံးတစ်ဖက်၌ပရောဖက်ပြုလျက်အရှင်သာရဖျား၏အမိန်တော်ကိုဆင့်ဆိုရမည်မှာ ။အိုအဲဂုတ္တုရှင်ဘုရင်ဖါရောမင်း၊ကိုယ်မြစ်များကို အလယ်၌နေလျက်၊ငါ့မြစ်ကိုငါပိုင်၏။ငါ့အဘို့ငါဖန်ဆင်းပြီဟုဆိုတတ်သောမိကျောင်းကြီး၊သင့်တဘက်၌ငါနေ၏။သင့်ပါးရိုးကိုသံချိတ်နှင့်ချိတ်၍၊သင့်မြစ်၌နေသောငါးတို့ကိုသင့်အကြေးတို့၌ငါကပ်စေမည်။သင့်မြစ်များအလယ်ထဲကသင့်ကိုငါနှုတ်၍၊မြစ်၌ရှိသမျှသောငါးတို့သည်သင့်အကြေးတို့၌ ကပ်ကြလိမ့်မည်သင်နှင့်သင်မြေ၌ရှိသမျှသောငါတို့ကိုတော၌ငါပစ်ထားမည်လွင်ပြင်၌ကြာ၍နောက်တဖန်စုဝေးခြင်းကို မပြုရတောသားရဲများ မိုးကောင်းကင်ငှက်များစားเสียဖို့တင့်ကိုငါအပ်၏ငါသည်ထာဝရဘုရားဖြစ်ကြောင်းကိုအေဂုတ်ထုပြည်သားအပေါင်းတို့သည်သိရကြလိမ့်မည်အကြောင်းမူကားသင်သည်ဣဒရေလအမျိုး၌ကျူတောင်ဝေးဖြစ်လေပြီ တင့်ကိုလက်နှင့်ကင်သောအခါတင်းသည်အကင်မခံသူတို့ပခုံးစစ်ကိုဖြုတ်လေ၏တင်းနှင့်ကိုကိုထောက်သောအခါတင်းသည်ကျိုး၍သူတို့ခါကိုနာစေ၏အငယ်ရှိမှဆနှစ်တို့ဖြစ်၍အရှင်သာရဘုရားမိန်တော်မူသည်ကားငါသည်တင့်အပေါ်သို့ဓာကိုဆောင်ခဲ့၍လူနှင့်တရိษံတို့ကိုပယ်ဖြတ်သဖြင့်အေဂုတ်ထုပြည်သည်လူစိတ်ညံလျက် ပျက်စီးလျက်ရှိသောအခါငါသည်သာဝရဘုရားဖြစ်ကြောင်းကိုသိရလိမ့်မည်သင်ကငါမြစ်ကိုငါပိုင်၏ငါဖန်ဆင်းပြီဟုဆိုမိသောကြောင့်သင်နှင့်သင်မြစ်တစ်ဖက်၌ငါနေ၏အေဂုရုပြည်ကိုမိဂဒေါလမှဆ၍တုန်နေမြို့တိုင်အောင်၎င်းအေသီယိုပီပြည်စွန်းတိုင်အောင်၎င်းဓာနှင့်ဖြစ်စီ၍စိတ်ညံစေမည်အနှစ်40ပတ်လုံးလူလျှောက်၍မတော်ရ တရိษံလည်းရှောက်၍မသွားရအဘယ်သူမျှမနေရပျက်စီးသောပြည်တို့တွင်အေဂရုပြည်ကိုငါဖျက်ဆီးမည်လူစိတ်ညံသောမြို့တို့တွင်အနှစ်40ပတ်လုံးအေဂရုမြို့တို့သည်ပျက်စီးလျက်ရှိကြလိမ့်မည်အေဂုတုလူတို့ကို အတိုင်းတိုင်းအပီပီတို့တို့ငါကွဲပြားပြန့်လွင့်စေမည်အငယ်73မှ76 တို့ရတွင်အရှင်သာရဘုရားမိန်တော်မူသည်ကားအနှစ်40စေသောအခါကွဲပြားလျက်နေရသော လူမျိုးတို့မှအေဂုတ်ထုလူတို့ကိုငါခေါ်၍စုဝေးစေမည်တိမ့်သွာခြင်းကို မရသောအေဂုတ်ထုလူတို့ကိုငါတဖန်ဆောင်ခဲ့၍သူတို့နေရင်းပြည်ပန်တရုပြည်သို့ ပြန်စေမည်ထိုပြည်၌ရုပ်သောနိုင်ငံ ဖြစ်ရလိမ့်မည် တပန်းသောလူမျိုးတို့ကို နောက်တဖန်အစိုးမရနိုင်ငံတကာတို့တွင်အယုတ်ဆုံးဖြစ်ရလိမ့်မည်တပန်းသောလူမျိုးတို့ကို နောက်တဖန်အစိုးမရစေခြင်းငှာငါရှုံချမည်ဤဒေလအမျိုးသားတို့သည် ထိုပြည်သားတို့ကို မျှော်လင့်၍မိမိတို့အပြစ်ကိုငါအောင်မေ့စေသဖြင့်နောက်တဖန်ထိုပြည်သည် သူတို့ကိုလိုရာမဖြစ်ရငါသည်သာဝရဘုရားဖြစ်ကြောင်းကိုသိရကြလိမ့်မည်ဟု မိန်တော်မူ၏ အငယ်19မှ21တေကိ29ခု ပထမလတည့်ရနေ့တွင်သာရဖျား၏နှုတ်ကပတ်တော်သည်ငါစီသို့ရောက်လာ၍အချင်းလူသားဘာဘူးလုံရှင်ပြေနေဘုခနေဇာသည်သူ၏စစ်သူရဲတို့ကိုတုရုမျိုးတစ်ဖက်၌များစွာသော အမှုကို ဆောင်ရွက်စေပြီးစစ်သူရဲတိုင်းခေါင်းတုံးပြီး ပခုံးလဲပွန်းပြီးပြည်တွင် ရှင်မြေနှင့်စစ်သူရဲတို့သည်တုရုမျိုးတစ်ဖက်၌ အမှုဆောင်ရွက်ခကိုထိုမြို့တွင် မခံရကြတို့ဖြစ်၍အရှင်သာရဘုရားမိန်တော်မူသည်ကားအေဂုတုပြည်ကိုဘာဘူးလုံရှင်ပြေနေဘုခနေဇာအားငါပေးမည်ထိုမင်းသည် ပြည်သားအလုံးရင်းကို၎င်းလက်ရဥစ္စာအမျိုးမျိုးကို၎င်းသိမ်းယူပြီးလျှင်မိမိစစ်သူရဲတို့အခန့်ကို ဝေငှလိမ့်မည်ငါအမှုကိုဆောင်ရွက်သောကြောင့်တူရုမျိုးတစ်ဖက်၌အမှုဆောင်ရွက်ခဖို့အေဂုတုပြည်ကိုငါပေးပြီး ထိုကာလ၌ဣသရေလမျိုး၏ဂျိုကိုငါပေါက်စေ၍သူတို့အထင်းမှသင်ဟောပြောရသောအခွင့်ကိုငါပေးမည်ငါသည်ထာဝရဘုရားဖြစ်ကြောင်းကိုသူတို့သိရကြလိမ့်မည်ဟုမိန်တော်မူ၏